ခန်းကြီးရှိအငယ်1မှ14ထိုနောက်ဒါဝိဒ်သည်ဖိလိတိလူတို့ကိုလှုပ်ကြံ၍အောင်မြင်သဖြင့်မေတေဂမ္မာမြို့ကိုသိမ်းယူလေ၏မောဘပြည်ကိုလည်းလှုပ်ကြံ၍ပြည်သားတို့ကို မြေပေါ်မှလှဲချသဖြင့်ကျိုးနှင့်တိုင်းလျက်သုံးစုတွင်နစုကိုတတ်၏တစုကိုချမ်းသာပေး၏ထိုသောမောဘမျိုးသားတို့သည်ဒါဝိဒ်၌ကြုံခံ၍အခွန်ဆက်ရကြ၏ဇောဘမင်းကြီး ယေဟောဘ၏သားဟာဒသေဇသည်ဥဖရမျက်နှာမြေကိုသိမ်းယူခြင်းငှာတွားသောအခါဒါဝိဒ်သည်တိုက်ဖြတ်၍ယထာတထောင်မြင်းစည်းတရေခုနှစ်ထောင် ခြေသူတရေနှစ်တောင်းကိုဖမ်းဆီး၍ယထာတရားကိုသိမ်းထားပြီးမှအခြားသောမြင်းယထာရှိသမျှတို့ကိုဖျက်ဆီးလေ၏ဓမ္မတက်မြို့နေရှုရီလူတို့သည်ဇောဘမင်းကြီးဟာဒဒေဇာကိုစစ်ကူသောအခါ ဒါဝိဒ်သည်ရှုရိလူနှစ်သောင်းနှစ်ထောင်တို့ကိုတတ်ပြီးမှရှုရိပြည်ဒမသက်မြို့၌မြို့ဆောင်တပ်ကိုထားသဖြင့်ရှုရိလူတို့သည်ဒါဝိဒ်၌ကျွန်ခံ၍အခွန်ဆက်ရကြ၏ဒါဝိဒ်တော်လေရာ၌ဒါဝရဖျားစောင့်မတော်မူ၏ဟာဒဒေဇာဤကျွန်တို့ဆွဲကင်သော ရွှေတိုင်းလွှားများကိုဒါဝိဒ်သည်တင်၍ယေရုရှလင်မြို့သို့ဆောင်သွား၏ဟာဒဒေဇာအစိုးရသောဗေဒမြို့နှင့် ဘေရောသဲမြို့မှဒါဝိမင်းကြီးသည်များစွာသော ခြေဝါကိုတင်သွား၏ဟာရဒေဇာဤတက်အလုံးချင်းကိုဒါဝိလှုပ်ကြံကြောင်းကိုဟာမတ်မင်းကြီးတောဤသည်ကြားလျင်မိမိရန်သူဟာဒဒေဇာကိုဒါဝိဒ်သည်စစ်တိုက်၍လှုပ်ကြံသောကြောင့်မိတ္တဟာယဖွဲ့၍ကောင်းကြီးပေးစေခြင်းငှာမိမိသားယောယံကိုဒါဝိဒ်မင်းကြီးထံသို့ဆေလွတ်၍ယောယံသည်ငွေဖလား ရွှေဖလားခြေဝါဖလားတို့ကိုဆောင်လျက်လာ၏ထိုဖလားတို့ကိုဒါဝိမင်းကြီးသည်သာရဖျံအားပူဇော်၏ထိုသူအောင်မြင်သောရှုရိပြည်မောဘပြည်အာမုန်ပြည်ဖိလိတိပြည်အာမလက်ပြည်၌တင်းယူသော ရွှေငွေကို၎င်းဇောဘမင်းကြီးယေဟောဘသားဟာဒဒေဇာဤဗန္နာကို လူယူ၍ရသော ရွှေငွေကို၎င်းဒါဝရဖျံအားပူဇော်၏စားချိန်တွင်အေဒုံလူ18000တို့ကိုလုတ်ကြံရန်မှဒါဝိဒ်သည် ပြန်လာသောအခါဂုံတရီကြည်၏အေဒုံပြည်အရရ၌မြို့ဆောင်တက်တို့ကိုထား၍အေဒုံပြည်သားအပေါင်းတို့သည်ဒါဝိဒ်၌ကျွန်ခံကြ၏ဒါဝိဒ်တော်လေရာ၌သာရဖျားစောင့်မတော်မူ၏ အငယ်15မှ18ထိုတို့ဒါဝိဒ်သည်ဣဒရေလနိုင်ငံလုံးကိုစိုးစံ၍နိုင်ငံတော်သားတို့တွင်တရားမှုကိုစီရင်ဆုံးဖြတ်တော်မူ၏ဇေရုယာဤသားယွာဘသည်ဗိုလ်ချုပ်မင်းဖြစ်၏အဟိလုဤသားယောရှဖတ်သည်အတွင်းဝင်ဖြစ်၏အဟိဒုတ်သားဇာဒုတ်နှင့်အဗျာတာဤသားအဟိမလက်သည်ယေပရောဟိတ်ဖြစ်၏ဆရာယသည်စီရိုကြီးဖြစ်၏ယောယဒဤသားဘေနာယသည် ခေရတိလူနှင့်ပေလတိလူတို့ကိုအုပ်ရ၏။ဒါဝိဒ်၏သားတော်တို့သည်လည်းမင်းသားအရာနှင့်နေကြ၏။